ခန်းကြီး43အငယ်1မှ15ခါနန်ပြည်၌အလွန်အစာခုံးမသည်ဖြစ်၍အေဂုတုပြည်မှ ဆောင်ခဲ့သော စပားကို စားကုန်ပြီးမှအဖကတဖန်တော်၍ငါတို့စားเสียအနှဲငယ်ကိုဝယ်ချပါအုပ်ဟုဆို၏ယူဒကလည်းထိုသူသည် ကျွန်ုပ်တို့ကိုကြက်ကြက်ချင်းချောက်လျက်တင်တို့ညီမပါလျင်ငါမျက်နာကိုမမြင်ရဟု ပြောထားပြီ ကျွန်ုပ်တို့ညီကိုထဲ့လျင်သွား၍အဖစားဖို့ရာဝယ်ပါမည်ညီကိုမထဲ့လျင်မတော်ပါအကြောင်းမူကားထိုသူကတင်တို့ညီမပါလျင်ငါမျက်နာကိုမမြင်ရဟု ပြောထားပြီဟု အဖအားပြန်ဆိုလေ၏ဤရေလာကလည်းတင်တို့၌ညီရှိမှန်းကို ထိုသူအားပြော၍အဘဲကြောင့်ငါကိုညှင်းဆဲကြသည်ဟုဆိုသောသူတို့ကထိုသူသည် ကျွန်ုပ်တို့၏အကြောင်းအရာ အမျိုးအနွယ်တို့ကိုကျပ်ကျပ်မေးလျက်၊သင်တို့အဘအသက်ရှင်သေးသလော။ညီရှိသေးသလောဟုမေးသောအခါ၊ကျွန်ုပ်တို့သည် သူ၏စကားသဘောကိုလိုက်၍ပြန်ပြောရပါ၏။သင်တို့ညီကို ဆောင်ခဲ့ကြဟု သူပြောမည်ကို ကျွန်ုပ်တို့သည် အမှန်သိနိုင်ပါသလောဟု ဆိုကြ၏။ယုဒကလည်း၊သူငယ်ကို ကျွန်ုပ်နှင့်အတူလွှတ်ပါ။သို့ပြုလျှင်အဘမှစ၍ကျွန်ုပ်တို့နှင့်သူငယ်များတို့သည်မသေ အသက်ရှင်မည်အကြောင်းကျွန်ုပ်တို့ထ၍သွားကြပါမည်။ကျွန်ုပ်သည်သူ၏အာမခံဖြစ်ပါမည်။ကျွန်ုပ်တွင်သူ့ကိုတောင်းပါ။သူ့ကိုပြန်၍မဆောင်၊အဘရှေ့မှာမထားလျှင်အစဉ်မပြတ်အပြစ်ကိုခံပါစေ။ဤမျှလောက်မဖင့်နွှဲလျှင်၊အကယ်၍ဒုတိယအကြိမ်တွင်ပြန်ရောက်ပါပြီဟုအဘဣသရေလအားဆို၏။အဘဣသရေလကလည်း၊သို့ဖြစ်လျှင်ဤသို့ပြုကြလော့။ထိုသူအားဆက်စရာဘို့ သင်တို့အိပ်ဝတို့တွင်ခါနာန်ပြည်၏အသီးအမျိုးအကောင်းဆုံးတည်းဟုသောဗာလစံစေးအနည်းငယ်၊ပျားရည်အနည်းငယ်၊နံ့သာမျိုး၊မုရန်စေး၊သစ်ဧည့်သီး၊ဘာတံသီးတို့ကိုယူကြလော့။သင်တို့လက်၌ငွေနှစ်ဆကိုလည်းယူကြလော့။အိပ်ဝတွင်ဆောင်ခဲ့သောငွေကိုတဖန်လက်၌ဆောင်သွားကြဦးလော့။ထိုအမှုသည်သတိလစ်သော အမှု ဖြစ်ဟန်ရှိ၏။သင်တို့ညီကိုလည်းယူ၍ တဖန်ထိုသူတို့ထံထသွားကြလော့ထိုသူသည်တင်တို့အကိုတယောက်နှင့်ဗင်ယာမင်ကိုလွတ်လိုက်မိအကြောင်းတင်တို့သည်သူစိတ်နှင့် တွေ့ရသောအခွင့်ကိုအနန္တတကုရှင်ဘုရားသခင်ပေးတော်မူပါစေသောတို့ရတွင်ငါသည်တားဆုံးခြင်းကိုခံရလျင်ခံရတော်မည်ဟု သားတို့အားဆိုသည့်အတိုင်းသူတို့သည်ထိုလက်ဆောင်ကို၎င်းမိမိလက်၌ငွေနှစကို၎င်းဗင်ယာမင်ကို၎င်းယူ၍ထပြီးလျင် အဲဂုတ္တုပြည်သို့သွား၍ယောသပ်ရှေ့မှရပ်နေကြ၏အငယ်16မှ25သူတို့နှင့်အတူဗေယံမိန်ပါလာသည်ကိုယောသပ်မြင်လျင်ဝန်စည်းကိုခေါ်၍ဤသူတို့ကိုအိမ်သို့ခေါ်သွားလောအကောင်များကိုတတ်၍စားစရာကို ပြင်ဆင်တော့သူတို့သည်ငါနှင့်တူမွန်းတက်စာကို စားရကြလိမ့်မည်ဟုမှားထားသည့်အတိုင်းဝန်စည်းပြု၍ သူတို့ကိုယောသပ်အိမ်သို့ခေါ်သွား၏။ယောသပ်အိမ်သို့ခေါ်သွားသောအခါ၊သူတို့သည်ငါတို့အိမ်၌ယမန်ပြန်ပေးသောငွေကြောင့်ခေါ်သွင်းပြီ။သူသည်အမှုရှာလိမ့်မည်။ငါတို့ကိုအပြစ်ပြုသဖြင့်ကျွန်ခံစေ၍မြည်းတို့ကိုသိမ်းလိမ့်မည်ဟု ဆိုကြပြီးလျှင်၊ယောသပ်၏ဝန်စရိတ်အနီးသို့ချဉ်းကပ်၍အိမ်တံခါးနားမှာနှုတ်ဆက်လျက်၊သခင်၊ယမန်က အကျွန်ုပ်တို့သည်အစာကိုဝယ်ခြင်းငှါအမှန်လာပါ၏ စခန်းသို့ရောက်၍အိတ်များကိုဖွင့်သောအခါ လူတိုင်းဆိုင်သောငွေသည် အလင်းမလျော့ဘဲအိတ်ဝတွင် ရှိပါ၏ထိုငွေကိုတပန်ဆောင်ခဲ့ကြပါပြီယခုလည်းအစာကိုဝယ်ခြင်းငှာအခြားသောငွေကိုကို၌ဆောင်ခဲ့ကြပါ၏ထိုငွေကို ကျွန်ုပ်တို့အိတ်များ၌အဘယ်သူထားသည်ကိုမသိနိုင်ပါဟု ဆိုကြတော့ဝန်စည်းကချမ်းသာပါစေ မစိုးရိမ်ကြနှင့်တင်တို့ဖျားသခင်တင်တို့အဖအီဖျားသခင်သည် သင်တို့အိတ်များ၌ဘဏ္ဍာကိုသနားတော်မူပြီ။သင်တို့ငွေကိုငါခံရပြီဟု ဆိုသဖြင့်၊ရှိမောင်ကိုထုတ်၍အပ်လိုက်လေ၏။ယောသပ်အိမ်သို့သွင်းပြီးမှ၊ဝန်စာရေးသည် ရေကိုပေး၍ခြေဆေးစေ၏။မြည်းတို့ကိုလည်းကျွေးလေ၏။မွန်းတည့်အချိန်၌ယောသပ်လာလိမ့်မည်ဟုသူတို့သည်မြော်လင့်၍လက်ဆောင်ကို ပြင်နှင့်ကြ၏။ထိုအိမ်၌သူတို့သည် အစာကိုစားရလိမ့်မည်ဟု သူတို့သည်ကြားလေတည်းအငယ်26မှ34ယောသသည်အိမ်သို့ရောက်သောအခါသူတို့သည်ကိုယ်၌ပါသောလက်ဆောင်ကို အိမ်ထဲယောသထံသို့ တွင်၍သူရှိမှဥညွတ်ချလျက်နေကြ၏ယောသသည်နှုတ်ဆက်ပြီးလျင်တင်တို့အဖဒီဟုသောတင်တို့အရင် ပြောသော အသက်ကြီးသူသည်ကျမ်းမာပါ၏လော အသက်ရှင်သေး၏လောဟုမေးလျင် သူတို့က ကိုရောကျွန်ကျွန်တော်တို့အဖသည်ကြမ်းမာပါ၏အသက်ရှင်ပါသေး၏ဟုလျှောက်လျက်ဥညွတ်ချ၍ရှ िख ိုးလျက်နေကြ၏ထိုအခါယောသသည်မျောကြည့်၍မိမိအမိဤသားမိမိညီရင်ဗယံမင်းကိုမြင်လျင်ဤသူကတင်တို့အရင်ပြောသောတင်တို့ညီဖြစ်သလိုဟုမေးလျက်တင့်ကိုဖျားသခင်ကယ်မတနာတော်မူပါစေသော ငါသားဟုဆိုပြီးမှညီရင်းကိုမြင်ရ၍ကျင်နာသောစိတ်ရှိသောကြောင့်အလင်းမြန်ထသွားလေ၏ငိုရာရက်ကိုရှာသဖြင့်အိတ်ခမ်းတဲသို့ဝင်၍ငိုလေ၏တဖန်မျက်နာကိုတိ၍အိန္ဒြေချုပ်တီးလျက်ပြင်သို့ထွက်ပြီးလင်စပွဲကိုပြင်ကြဟု အမိန့်ရှိ၏ယောသဖို့တပွဲ အကူတို့ဖို့တပွဲယောသနှင့်စားသောအေဂုတ်ထုလူတို့ဖို့တပွဲအတီးအတီးတို့ကိုပြင်ကြ၏ ။အဲဂုတ္တုလူတို့သည်ဟေဗြဲလူတို့နှင့်အတူမစားရ။ထိုအမှုကိုအဲဂုတ္တုလူတို့သည်ရွံတတ်ကြ၏။ညီအစ်ကိုတို့သည်အကြီးမှစ၍အငယ်တိုင်အောင်အရွယ်အလိုက်ယောသပ်ရှေ့မှာထိုင်နေကြ၏။သူတို့သည်အချင်းချင်းကြည့်ရှု၍အံ့ဩခြင်းရှိကြ၏။ယောသပ်သည်လည်းသူတို့စားရန်အဘို့အသီးအသီးတို့ကိုမိမိထံမှပေးလိုက်၏။ဗင်္ယာမိန်ရသောအဘို့သည် အကိုတို့ရသောအဖို့ထက်ငါးဆများသတည်း။သူတို့သည်သောက်၍ပျော်မွေ့ခြင်းသို့ရောက်ကြ၏။